အခန်းကြီး7အငယ်1မှ73ထိုနောက်ဝိညာဉ်တော်သည်ငါ့ကိုချီ၍အရှိဘက်သို့မျက်နှာပြူသောသာရဖျား၏အိမ်တော်အရှိတကားသို့ဆောင်သွား၍တကားဝ၌လူနှစ်ကျိပ်၅ယောက်ရှိ၏သူတို့တွင် မင်းပြူသောသူအဇုရတာယာစညာဘေနယတာပေလတိတို့ကိုငာမြင်၏ဗျာဒိတ်တော်အတန်ကအချင်းလူသား ဤသူတို့သည်မကောင်းသောအကြံကိုကြံစီ၍ဤမြို့၌မတရားသောတိုင်ပင်ခြင်းကိုပြုသောသူဖြစ်ကြ၏သူတို့ကအမှုမြောက်သေးအိမ်ဆောက်ကြကုန်အံ့ဤမြို့သည်အိုကင်းငါတို့သည်အမဲသာဖြစ်သည်ဟုဆိုတတ်ကြ၏တို့ဖြစ်၍အိုလူသားသူတို့တစ်ဖက်၌ပရောဖက်ပြု၍ဟောပြောလော့ဟုမိန်တော်မူ၏ထိုအခါသာရဖျားဝိညာဉ်တော်သည် ငါအပေါ်သို့တက်ရောက်၍တင်းသည်ဟောပြောလော့သာဝရဖျားမိန်တော်မူသည်ကားအိုဣဒရေလအမျိုးတင်တို့သည်ဤသို့ပြောဆိုကြပြီတင်တို့ကြံစီတမျှတို့ကိုငါတိ၏တင်တို့သည်ဤမြို့၌သူရဲတို့ကိုများပြားစေ၍မြို့လန်းတို့ကိုသူရဲများနှင့် ပြည့်စေကြပြီထိုကြောင့်အရှင်သာဝရဖျားမိန်တော်မူသည်ကားတင်တို့ထားသော သူရဲတို့သည် အမဲသားဖြစ်၏ဤမြို့သည် အိုးခင်းဖြစ်၏သို့တော်လည်းတင်တို့ကိုမြို့တဲကငါထုတ်မည်တင်တို့သည်ဓာကိုကြောက်သည်ဖြစ်၍ငါသည် ထိုဓာကိုတင်တို့အပေါ်သို့ရောက်စေမည်ဟုအရှင်သာရဘုရားမိန်တော်မူ၏ငါသည်တင်တို့ကိုမြို့တဲကထုတ်ပြီးလျှင်တကြွတနိုင်ငံသားတို့၏လက်သို့၍အပြစ်ဒဏ်ကိုစီရင်မည် သင်တို့သည်ဓာဖြင့်ဆုံးရှုံးကြ၍ဤဒေလပြည်စွန်းမှငါစစ်ကြောစီရင်သဖြင့်ငါသည်သာရဖျားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည်ဤမြို့သည်သင်တို့ဤအိုးခင်းမဖြစ်ရသင်တို့သည်လည်းအိုးခင်း၌အမဲသားမဖြစ်ရကြဤဒေလပြည်စွန်းမှငါစစ်ကြောစီရင်သဖြင့်ငါသည်သာရဖျားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည် အကြောင်းမူကားတင်တို့သည်ငါ၏တရားလမ်းသို့မလိုက်ငါစီရင်ချက်တို့ကိုမဆောင်တင်တို့ပတ်လည်၌နေသော လူမျိုးတို့၏ထုံးစံဓလေ့တို့ကိုလိုက်ကြပြီဟု မိန်တော်မူ၏ထိုဗျာဒိတ်တော်စကားကိုငါသည်ဆင့်ဆို၍ဟောပြောစဉ်တွင်ဘေနာယသားပေလတိသည်တေ၏ငါသည်လည်းပြတ်ဝတ်၍အိုအရှင်သာရဖျား ကြံကျွင်းသောဣဒရေလအမျိုးသားတို့ကို ဆုံးရှုံးစေတော်မူမည်လောဟုကျေသောအတန်နှင့်ကြွေးကြော်၏အငယ်14မှ25တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားယေရုရှလင်မြို့သူမြို့သားတို့ကသာရဖျားထံတော်မှ ဝေးစွာထွက်သွားကြလောဤပြည်ကိုငါတို့အားအပိုင်ပေးတော်မူပြီဟု သင်ဤညီကိုသင်အမျိုးသားချင်းဣဒေလအမျိုးသားအပေါင်းတို့အားဆိုတတ်ကြ၏ထိုကြောင့်အရှင်သာရဘုရားမိန်တော်မူသည်ကားသင်ဤအမျိုးသားချင်းတို့ကိုတပန်းမျိုးသားတို့နေရာ ဝေးသောအရက်တို့ငါပြောင်းစေ၍အတိုင်းတိုင်းအပြည်ပြည်တို့၌ဖြန့်ကျဲတော်လဲသူတို့ရောက်သောပြည်တို့၌ငါသည်သူတို့အဖို့တန်ရှင်းရာဌာနကဲ့သို့ခဏဖြစ်လိမ့်မည် အရှင်ထာဝရဘုရားမိန်တော်မူသည်ကားသူတို့ကိုဖြန့်ကျဲသောလူအမျိုးမျိုးနေရာအတိုင်းတိုင်းအပြည်ပြည်တို့မှငါသိမ့်ယူ၍စုဝေးပြီးလျှင်ဤဒေလပြည်ကိုပေးမည်သူတို့သည်ထိုပြည်သို့ရောက်၍ဆက်ဆုပ်ရွှရှာပွေသောအမှုရာရှိသမျှတို့ကိုပယ်ရှားကြလိမ့်မည်ငါသည်လည်းညီညွတ်သောစိတ်နှလုံးနှင့် အသစ်သောသဘောကိုတွင်ပေးမည်သူတို့ကိုခန္ဓာတဲက ကြောက်နှလုံးကိုနှုတ်၍အသားနှလုံးကိုပေးသောကြောင့်သူတို့သည်ငါစီရင်ထုံးဖွဲ့သောပညာတရားလမ်းသို့လိုက်၍ဆောင်းလျှောက်သဖြင့်ငါဤလူဖြစ်ကြလိမ့်မည်ငါသည်လည်းသူတို့ဤဘုရားသခင်ဖြစ်မည်သို့မဟုတ်လျင်ဆက်ဆုပ်ရွရှာပွေသောအမှုရာတို့ဤအလိုတို့စိတ်နှလုံးအားဖြင့်လိုက်သောသူတို့၏အပြစ်ကို သူတို့ဤခေါင်းပေါ်သို့ငါရောက်စေမည်ဟု အရှင်ထာဝရဘုရားမိန်တော်မူ၏ထိုအခါခေရုဘိန်တို့သည်အတောင်တို့ကိုဖြတ်၍ဘီးတို့သည်လည်းလိုက်ကြ၏ဤဒေလအမျိုး၏ဘုရားသခင်ဘုန်းတော်သည်လည်းသူတို့အပေါ်၌ရှိတော်မူ၏ထာဝရဘုရား၏ဘုန်းတော်သည်မြို့တဲကတက်၍မြို့အရှိမှရှိသောတောင်ပေါ်၌ရပ်တော်မူ၏ဝိညာဉ်တော်သည်လည်းဘုရားခင်၏ဗျာဒိတ်ယူပါယုံအဖျင် ငါကိုချီ၍တိမ်သွားသောသူတို့နေရာခါလဒဲပြည်သို့ဆောင်သွားတော်မူ၏ငါမြင်ခဲ့ပြီးသောဗျာဒိတ်ယူပါယုံသည်လည်းငါနှင့်ကြွာ၍တက်သွား၏သာဝရဖျံပြတော်မူခဲ့ပြီးသော အမှုအရာရှိသမျှတို့ကိုငါသည်တိမ်သွားခြင်းကိုခံရသောသူတို့အားကြားပြောလေ၏